ခန်းကြီးဆက်လေ အငယ်1မှ16ဤတွေလရှင်မြေယောခတ်သားယေဟောရှနန်းဆန်နှစ်နှစ်တွင်ယူဒရှင်မြေယောရှသားအာမစီသည်အသက်25နှစ်ရှိသောနန်းထိုင်၍ယေရုရှလင်မြို့၌29နှစ်ဆိုးဆန်၏မေရောကယေရုရှလင်မြို့သူယုဒန်အမည်ရှိ၏ထိုမင်းသည်သာရဖျားရှိတော်၌တရားသောအမှုကိုပြုတော်လဲအဖဒဝိအကျင့်ကိုမမီ ခမည်းတော်ယောရှပြုသမျှအတိုင်းပြု၏။တို့ရတွင် မြင်သောအရက်တို့ကို မပယ်ရှားသောကြောင့်လူတို့သည်ထိုအရက်တို့၌ရစ်ပူဇော်၍နန္တာဘောင်းကိုမိရှို့ကြ၏။အာမစီသည်မင်းအာနာတည်သောအခါခမည်းတော်မင်းကြီးကိုတတ်သောကျွန်တို့ကိုတတ်လေ၏။သားအတွက်အဖသည် အသေးမခံရအဖအတွက်သားသည်အသေးမခံရလူတိုင်းမိမိအပြစ်ကြောင့် အသေးခံရ၏ဟုမောရှေပညတ္တိကျမ်းစာ၌ရေးထားလျက်ရှိသောထာဝရဘုရား၏ပညတ်တော်ကိုစောင့်ရှောက်၍ခမည်းတော်ကိုသတ်သောသူတို့၏သားများကိုမသတ်ဘဲနေ၏။အာမဇိမင်းသည်ဧဒုံအမျိုးသားတသောင်းကိုဆားချိုင့်၌သတ်၍သေလမြို့ကို တိုက်သဖြင့်၊ယနေ့တိုင်အောင်ယုသောလဟူ၍သမုတ်လေ၏။ထိုအခါဣသရေလရှင်ဘုရင်ယေဟုသားယောခတ်၏သားယဟောရှထံသို့သံတမန်ကိုစေလွှတ်၍ ငါတို့သည်မျက်နှာချင်းဆိုင်မိကြကုန်အံ့ဟုမှာလိုက်လျှင်ဣသရေလရှင်ဘုရင်ယဟောရှကလေဗနုန်ဆူးပင်သည် လေဗနုန်အာရစ်ပင်ထံသို့ဆေလွတ်၍တင့်သမီးကိုငါသားနှင့်ပေးစားပါဟုဆိုစဉ်တွင် လေဗနုန်သားရဲတကောင်သည်လျှောက်သွား၍ဆူးပင်ကိုနင်းမိ၏တင်းသည်အေရုံပြည်ကိုလှုပ်ကြံသောကြောင့်စိတ်မြင့်လာ၏ကိုနေရာ၌တက်တိုင်းဝါကြွားလျက်နေလော့ သင်ကိုယ်တိုင်နှင့်ယုဒပြည်သည်ဘေးရောက်၍ဆုံးရှုံးစေခြင်းငှါအဘယ်ကြောင့်အမှုရှာသနည်းဟုယုဒရှင်ဘုရင် အာမဇိကို ပြန်၍မှာလိုက်လေ၏။ထိုစကားကို အာမဇိသည် နားမထောင်သောကြောင့်၊ဣသရေလရှင်ဘုရင်သည်စစ်ချီ၍ရှင်ဘုရင်နှစ်ပါးတို့သည်ယုဒပြည်ဗက်ရှေမက်မြို့၌မျက်နှာချင်းဆိုင်မိကြသဖြင့်၊ဣသရေလအမျိုးသားရှေ့မှာယုဒအမျိုးသားရှုံး၍ အသီးသီးတို့သည်မိမိတို့နေရာသို့ပြေးကြ၏။ဣသရေလရှင်ဘုရင်ယဟောရှသည်ယုဒရှင်ဘုရင် အာခဇိသားဖြစ်သောယောရှ၏သားအာမဇိကိုဗက်ရှေမက်မြို့မှာဘမ်းမိ၍ယေရုရှလင်မြို့သို့သွားပြီးလျှင်၊ယေရုရှလင်မြို့ရိုးအတောင်လေးရာကိုဧဖရိမ်တံခါးမှသည်ထောင့်တံခါးတိုင်အောင် ဖြိုဖျက်လေ၏။ဗိမာန်တော်၌၎င်း၊နန်းတော်ဘဏ္ဍာတိုက်၌၎င်း၊ရှိသမျှသောရွှေငွေမှစ၍ တစားအလုံးစုံနှင့်အာမခံသောသူအချို့တို့ကိုယူပြီးမှရှမာရိမြို့သို့ပြန်သွား၏။ယဟောရှပြုမူသောအမှုအရာကြွင်းလေသမျှ၊တန်ခိုးကြီးခြင်း၊ယုဒရှင်ဘုရင်အာမဇိကိုစစ်တိုက်ခြင်းအရာသည်ဣသရေလရာဇဝင်၌ရေးထားလျက်ရှိ၏။ယဟောရှသည်ဘိုးဘေးတို့နှင့်အိပ်ပျော်၍ ဣဒရေလရှင်ဘီတို့နှင့်အတူရှမာရိမြို့၌တင်းကြိုခြင်းကိုခံလေ၏။သားတော်ယေရောဗောင်သည်ခမည်းတော်အရာ၌နန်းထိုင်၏။အငယ်၁၉မှ22ဣဒရေလရှင်ဘီယောခတ်သားယေဟောရှသေသည်နောက်ယုဒရှင်ဘီယောရှသားအာမစီသည်35နှစ်အသက်ရှင်သေး၏။အာမစီပြုမှုသော အမှုရာကျွေးလေသမျှတို့သည်ယုဒရာဇဝင်၌ရေးထားလျက်ရှိ၏ ထိုမင်းတဖက်ယေရုရှလင်မြို့၌တင်းဖွဲ့ကြ၍သူသည်လာခိရှမြို့သို့ပြေးသည်တွင် ထိုမြို့သို့ဆေလွတ်၍တပ်စေပြီးမှမြင်းပေါ်၌တင်လျက်ယေရုရှလင်မြို့သို့ဆောင်ခဲ့၍ဘိုးဘေးတို့နှင့်အတူဒါဝိမြို့၌တင်းကြိုကြ၏ယူရပြည်သူပြည်သားအပေါင်းတို့သည်အသက်16နှစ်ရှိသောသားတော်ဩဇီကိုယူ၍ခမည်းတော်အာမစီအရာ၌နန်းတင်ကြ၏ထိုမင်းသည်ခမည်းတော်တည်သည့်နောက် ဧလမြို့ကိုပြုစု၍ယုဒနိုင်ငံထဲသို့သွင်းပြန်၏။23ယုဒရှင်ဘုရင်ယောရှသားအာမဇိနန်းစံဆယ်ငါးနှစ်တွင်၊ဣသရေလရှင်ဘုရင်ယေဟောရှသားယေရောဗောင်သည်ရှမာရိမြို့၌မင်းပြု၍လေးဆယ်တနှစ်စိုးစံ၏။ ထိုမင်းသည်ထာဝရဘုရားရှေ့တော်၌ဒုစရိုက်ကိုပြု၍ဤဒေလမျိုးကို ပြစ်မှားစေသော နေဘသားယေဟောဗောင်ဤဒုစရိုက်အပြစ်ကိုမစွန့်မဲနေ၏ဤဒေလမျိုး၏ဘုရားသခင်ထာဝရဘုရားသည်မိမိကျွန်ဂါသေဖာမျိုးနေအမိတ်တဲ့ဤသားပရောဖက်ယောနာအားဖြင့်မိန်တော်မူသောစကားတော်တိုင် ထိုမင်းသည်ဣဒရေလနိုင်ငံကို ဟာမမြို့ဝင်ဝမှသည်ဂျိုင်းပင်လေတိုင်အောင်ရန်သူလက်မှနှုတ်၍ ပြုစုလေ၏အကြောင်းမူကားဣဒရေလအမျိုးခံရသောညှင်းဆဲခြင်းအလွန်လေးလံသည်ကို၎င်းမြို့၌အချုပ်ခံရသောသူဖြစ်စေအလွတ်ပြေးသောသူဖြစ်စေဤတွေလအမျိုး၌မဆနိုင်သောသူ မရှိသည်ကို၎င်းဒါရဖျားသည်မြင်လင်ဤတွေလအမျိုး၏နာမကိုမိုးကောင်းကင်အောက်၌မပြောက်စေမိအကြောင်းကြံတော်မူ၍ယေဟောရှသားယေဟောဘုံအားဖြင့်ကယ်တင်တော်မူ၏ ယေရောဗောင်ပြုမူသောအမှုအရာကြွင်းလေသမျှတို့နှင့်တန်ခိုးကြီးခြင်း၊စစ်တိုက်ခြင်း၊အထက်ကယုဒနိုင်ငံအဝင်ဖြစ်သောဒမာသက်မြို့နှင့် ဟာမတ်မြို့ကိုဣသရေလအမျိုးအဘို့ရန်သူလက်မှနှုတ်ယူခြင်းအရာတို့သည်ဣသရေလရာဇဝင်၌ရေးထားလျက်ရှိ၏။ယေရောဗောင်သည်ဘိုးတော်ဘေးတော်ဣသရေလရှင်ဘုရင်တို့နှင့်အိပ်ပျော်၍၊သားတော်ဇာခရိသည်ခမည်းတော်အရာ၌နန်းထိုင်၏။